အခန်းကြီး2အငယ်1မှ35ဘာဘူးလုံရှင်ပြင်နေပုခနေစာသည်ဘာဘူးလုံမျိုးတို့တိမ့်သွာသောဒုစုတဲကထွက်၍ဇေရုဘဗေလယောရှုနေဟမိတရာယယေလာယမော်ဒဂဲဘီလရှန်မိဇပါဘိကဝဲယေဟုံဘာနာတို့နှင့်အတူလိုက်လာ၍ယေရုရှလင်မြို့အဆရှိသောယူဒပြည်၌အတီးအီးဆိုင်သော မြို့ရွာသို့ရောက်သောနိုင်ငံတော်သားဣသရေလလူစာရင်းဟူမူကား၊ပါရုတ်အမျိုးသားနှစ်ထောင်တရာခုနစ်ဆယ်နှစ်ယောက်၊ရှေဖတိအမျိုးသားသုံးရာခုနစ်ဆယ်နှစ်ယောက်၊အာရာအမျိုးသားခုနစ်ရာခုနစ်ဆယ်ငါးယောက်၊ပါဟတ်မောဘအမျိုး၊ယောရှုယွာဘအမျိုးသားနှစ်ထောင်ရှစ်ရာတဆယ်နှစ်ယောက်၊ဧလံအမျိုးသားတထောင်နှစ်ရာငါးဆယ်လေးယောက်၊ဇတ္တုအမျိုးသားကိုးရာလေးဆယ်ငါးယောက် ဇက်ကဲအမျိုးသား960ဗာနိအမျိုးသား642ယောက်ဘေဖဲအမျိုးသား623ယောက်အာစကတ်အမျိုးသား1222ယောက်အဒေါနိကံအမျိုးသား666ယောက်ဘိကဝဲအမျိုးသား2056ယောက်အာဒိန်အမျိုးသား454ယောက်ဟေဇကိနှင့်အာတာအမျိုးသား98ယောက် ဗေဇဲမျိုးသား323ယောက်ယောယအမျိုးသား132ယောက်ဟာရှုံအမျိုးသား223ယောက်ဂိဗာအမျိုးသား95ယောက်ဘဲလင်မျိုးသား123ယောက်နေတောဖမျိုးသား96ယောက်အာနတုမျိုးသား128ယောက်အာဇမဝဲမျိုးသား42ယောက်ကိယရတာရီမျိုးခေဖိရမျိုးဘေရုမျိုးသား 943ယောက်ယာမမြို့ဂါဘမြို့သား621ယောက်မိမမြို့သား122ယောက်ဘေတလမြို့အာဤမြို့သား223ယောက်နေဘောမြို့သား52ယောက်မာကပိတ်မြို့သား156ယောက်အခြားသောအေလံမြို့သား1254ယောက်ဟာရီမြို့သား320လောဒမြို့ဟာဒိတ်မြို့အောနောမြို့သား 85ယောက်ယေရိခေါမြို့သား345ယောက်တေနာမြို့သား3630တည်းအငယ်36မှ39ယေဘရဟိတ်စင်းဟုမူကားယောရှုအမျိုးတဲကယေဒယအမျိုးသား983ယောက်ဣမေရအမျိုးသား1052ယောက်ပါရှုရအမျိုးသား1248ယောက် ဟာရိမ်အမျိုးသား1019ယောက်တည်းအငယ်40မှ54လေဝိသားစင်းဟုမူကားဟောဒဝိအမျိုးတဲကယောရှုအမျိုးနှင့်ကာဒမေလအမျိုးသား84ယောက်တီချင်းတဲ့အာတအမျိုးသား128ယောက်တကားဆောင်အမျိုးသားဒီဟုသော ရှလုံအမျိုးသားအာတအမျိုးသားတာလမုန်အမျိုးသား အကုတ်အမျိုးသားဟတိတအမျိုးသားရှောဘေအမျိုးသားပေါင်း136ယောက်တည်ဖျားကြုံခံသူဇီဟအမျိုးသားဟာတုဖအမျိုးသားတေပေါအမျိုးသားကေရုအမျိုးသားတေယဟအမျိုးသားပါဒုံအမျိုးသားလေဗနအမျိုးသားဟာဂဘအမျိုးသားအကုတ်အမျိုးသားဟာကတ်အမျိုးသားရှာလမဲအမျိုးသားဟာနန်အမျိုးသား ဂိတ်ဒေလအမျိုးသားဂါဟံအမျိုးသားယာယအမျိုးသားရေစိန်အမျိုးသားနေကောဒအမျိုးသားဂမ်ဆန်အမျိုးသားဩဆအမျိုးသားပါတအမျိုးသားဘေသဲအမျိုးသားအာတနာအမျိုးသားမဟုနေအမျိုးသားနဖုသိန်အမျိုးသားပါကပုတ်အမျိုးသားဟာဂုပအမျိုးသားဟာရဟုရအမျိုးသားဘာဇလုအမျိုးသားမဟိဒအမျိုးသား ဟာရရှအမျိုးသားဘာကုတ်အမျိုးသားတိတရအမျိုးသားတာမအမျိုးသားနေဇိအမျိုးသားဟတိဖအမျိုးသားဒီအငယ်55မှ58ရှောလမုဤအစီခံကျွန်တောတဲ့အမျိုးသားတောဖရက်အမျိုးသားပေရုဒအမျိုးသားယာလအမျိုးသားဒါဂုံအမျိုးသားဂိန်ဒေလအမျိုးသားရှေပတိအမျိုးသား ဟတိလအမျိုးသားပေါခရက်အမျိုးသားဇေဘိန်အမျိုးသားအာမိအမျိုးသားဒီဖျားကျွန်နှင့်ရှောလမုန်ကျွန်ပေါင်းက392ယောက်ဒီအငယ်59မှ63ထိုမှတပါဣတရေလအမျိုးမှန်သည်မမှန်သည်ကို၎င်းမိမိတို့အဆွေအမျိုးကို၎င်းမပြနိုင်ဘဲတေလမေလမြို့တေလဟာတမြို့ခေရုမြို့ ၊အဒ္ဒန်မြို့၊ဣမေရမြို့မှထွက်သွားသောသူဟူမူကား၊ဒေလာယအမျိုးသား၊တောဘိအမျိုးသား၊နေကောဒအမျိုးသားပေါင်းခြောက်ရာငါးဆယ်နှစ်ယောက်တည်း။ယဇ်ပုရောဟိတ်အမျိုးထဲကဟဗာယအမျိုးသား၊ကောဇအမျိုးသား၊ဂိလဒ်ပြည်သား၊ဗာဇိလဲသမီးတယောက်နှင့်စုံဘက်၍ယောက္ခမအမည်ကိုရသောဗာဇိလဲအမျိုးသားတို့သည်စာရင်းဝင်သော လူစုတွင်မိမိတို့စာရင်းကိုရှာ၍ မတွေ့သောကြောင့်အမျိုးမစစ်ယေပရောဟိတ်အရာကို မခံရကြဥရိနှင့် သူမိန်ပါသောယေပရောဟိတ်မပေါ်မီတိုင်အောင် သူတို့သည် အလွန်တန်ရှင်းသော အရာတို့ကိုမစားရဟုပြည်အုပ်မင်းစီရင်၏အငယ်64မှ80ပရိသတ်ပေါင်းက4260တည်ထိုမှတပါကျွန်ယောက်ျားကျွန်မိန်းမပေါင်း9000 339ယောက်တည်ချင်းတဲ့ယောက်ျားမိန်းမပေါင်း200မြင်းပေါင်း936စီးလာပေါင်း245စီးကလအိုပေါင်း435စီးမြေပေါင်း6920ဒီအဆွေအမျိုးတကြီးအချို့တို့သည်ယေရုရှလင်မြို့ဗိမာန်တော်သို့ရောက်သောအခါဗိမာန်တော်ကိုမိမိနေရာ၌တည်ဆောက်ခြင်းဟာတန်နိုင်သမျှအတိုင်း အလိုလိုလှူ၍ရွှေတင်းကား6တောင်းတထောင်ငွေအခွက်9တောင်းရစ်ပရောဟိတ်အဝတ်အစုံတရာကိုဗန္ဒာတော်ထဲသို့တွင်ကြ၏ထိုတို့ရစ်ပရောဟိတ်လေဝိသားတာမညလူအချို့တည်ခြင်းတဲ့တကားဆောင်ဖျားကျွန်တို့သည်မိမိတို့နေရာမြို့ရွာတို့၌၎င်းဤတွေလပြည်သူပြည်သားအပေါင်းတို့သည်မိမိတို့နေရာမြို့ရွာတို့၌၎င်းနေရာကြကြ၏